ဒီနေ့2022ခုနှစ်ဒီဇင်ဘာလ16ရက်တောက်ကြနေ့ညနေပိုင်းသဘောတရားရေအပိုင်း318ညနေပိုင်းသဘောတရားရေအပိုင်းနေနဲ့တောက်ကြကျင်လာမြပဒံပိုင်း49ပထမဆုံးဝိပါကပစ္စည်းပိုင်း3ကိုသင်ပေးပါမယ်ပြီးတော့အာရပစ္စည်းစာပြီးသင်ပါဖြစ်တဲ့အတွက်အာရပစ္စည်းပိုင်း1ပေါ့ အရှင်ဘကဘုန်းကြီးတို့ဝိပါကပစ္စယောဝိပါကပစ္စည်းနဲ့ပတ်သက်ပြီးပြောတာမပြီးသေးပါဘူးကံကံရဲ့အကျိုးဝိပါကဆိုတော့ကပြုလုပ်ထားကံရဲ့အကျိုးကံကြောင်းပြောရင်အကျိုးကြောင်းလည်းတွဲပြီးတော့အကျိုးကြောင်းပြောရင်ကံကြောင်းကလည်းဒီလိုတွဲနေအရင်ဘက်ကဘုန်းကြီးတို့ကံနေပြုလုပ်တဲ့ခါမှာဒွေကုသကံ တေဟိကုသိုလ်ကံဒီလိုဉာဏ်ပါတဲ့ကုသိုလ်မျိုးဆိုရင်တော့ဒါတေဟိကုသိုလ်ခေါ်ဉာဏ်မပါတဲ့ကုသိုလ်ကံမျိုးပြုလုပ်ခဲ့ရင်တွေ့ကုသိုလ်ဒီလိုပြောခဲ့တကားဒီဉာဏ်ပါတဲ့ကုသိုလ်တေဟိကုသိုလ်မှာလေကုသိုလ်တရားတွေခြံရံပြုတာ အာဟုတုတရားတွေခြံရံပြုတာလို့ထပ်ခွဲရှင်းတော့ကုသိုလ်တရားတွေခြံရံပြီးတော့ကုသိုလ်တွေဖြစ်နေအောင်ကုသိုလ်ပြုကြရင်တော့တေဥက္ကဋကုသိုလ်ဉာဏ်မပါတဲ့ကုသိုလ်မှလည်းအဲ့လိုပဲရှင်းတော့အကုသိုလ်တွေခြံရံပြီးပြုကြမယ်ဆိုရင်တွေဩမကကုသိုလ်ဖြစ်သွားတယ် နောက်တစ်မျိုးခွဲကြတာတော့ဒီတွေ့ဒီဥက္ကဋ္ဌကုသိုလ်တွေခွဲတဲ့နေရာမှာစေတနာသုံးတန်နဲ့ခွဲတယ်ဒါအကုန်လုံးကြာဘူးနာဝရှိပါဘာကုသိုလ်ပဲလုပ်လို့ဘုန်းကြီးဘုန်းကြီးတို့ကုတရားသင်တဲ့ကုသိုလ်ပဲလုပ်လို့တရားနာတဲ့ကုသိုလ်ပဲလုပ်လို့ဒါတော့လူတွေသိတာလူတွေတန်းတဲ့ကုသိုလ်တွေပေါ့နော်ဘာကုသိုလ်ပဲလုပ်လို့ဒါနလုပ်လို့သီလလုပ်လို့ဘာဝနာလုပ်လို့ စေရနာ သုံးတံဆိုတာဖြစ်ပါတယ်မလုံးမီရှေးဘဝထားတာကိုပုပ္ပါစေရနာခေါ်တယ်ပြုလုပ်တုံးမှာထားတဲ့စေတနာမျိုးကိုဒါတော့ဘုရားမုံဇစေတနာခေါ်ပေါ့နောက်ဆုံးပြုလုပ်ပြီးတဲ့နောက်မှာထားတဲ့စေတနာမျိုးကြတော့အပ္ပရာစေတနာလို့ခေါ်တယ် အဲတော့ဒီကုသိုလ်ပဲပြုပြုဒီကုသိုလ်ပဲပြုပြုလုံနေခိုက်တာမှာရှေ့မှာဖြစ်တဲ့စေရနာပုဗ္ဗစေရနာလုံပြီးတဲ့နောက်မှာဖြစ်တဲ့စေနာဗရစေရနာဒီမှာတော့ဆရာသမားတွေကဒါနနဲ့ပတ်သက်ပြီးရေးထားတော့လူပြီးနော်အဲပုဗ္ဗစေနာအခိုက်အတန့်ဖြစ်စေရှေ့ပုဗ္ဗစေနာလူပြီးနောက်ဗရစေ ခိုက်တာဖြစ်စေကုသိုလ်စိတ်နာခြံရနေနဲ့အကုသိုလ်မဖြစ်ကုသိုလ်စိတ်တွေရှင်းတော့ပါနေနဲ့မြင့်မြတ်သောဥက္ကဋ္ဌကုသိုလ်ဖြစ်တယ်အဓိကတော့ကုသိုလ်ပြုနေတဲ့ချိန်မှာကုသိုလ်ဖြောင်းကြိုးစားအဲကြောင့်မို့ဘုန်းကြီးတို့ကုသိုလ်ဖြစ်တဲ့ကုသိုလ်လုပ်ငန်းတွေလုပ်တဲ့ခါကျရင် ပြင်ရတယ်ဘုန်းကြီးတို့တရားဟောတဲ့ခါလည်းပြင်ရတယ်ဒါမှအထင်ကုန်မရှိဘဲနဲ့ဒီကုသိုလ်တွေဖြစ်ပြီးတော့ ရှင်တော့ကုသိုလ်တွေခြံရနေဟောထင်ငော့သွားတယ်တခုတည်းအကြောင်းကျွင်းတော့ဒေါသတွေဖြစ်တာလို့မကျေနပ်တာတွေဖြစ်တာလို့လုံးမကြတာအဲမျိုးတွေဖြစ်တာစင်မပြေရင်ဒေါသတွေပါတွေဖြစ်တာအဲကြောင့်အကုသိုလ်တွေခြံရမှာလူတွေတန်းတဲ့ခါလည်းဒီတိုင်းပဲနော်တချို့ကတန်ဃာတွေများတာများများပင်တာကောင်းပါလေတန်ဃာတွေများများလူနိုင် များများလူနိုင်ဒီတန်ဃာတွေအလုံး နေထိုင်စားရတော့အကုန်လုံးဆင်ပြေအောင်စီမံနိုင်မှာကောင်းအင်္ဂါတွေများပြီးတော့ဟိုဟာလုံးလိုက်ဒီဟာလုံးလိုက်ဆိုတော့အဲ့တော့အပြက်လိုက်ဟိုလူဆိုတာဒီလူငါ့ဟိုလူပြောကဒီလူပြောကအဲ့တော့အကုသိုလ်တွေခြံရမီဖြစ်နေတတ်တယ်အဲ့ဒါမျိုးမဖြစ်အောင်တေချာစီစဉ်ရတယ်ဆုံးကံလည်းပဲတေချာစီစဉ်ဝေယဥစားလုပ်တဲ့ပုံကိုယ်တွေအကံခွဲရောက်နေအနိနာမှာ စနစ်တကျလောက်တတ်တော့အကုန်စီစဉ်ရတယ်ဒါကဘုန်းကြီးတို့လူတွေမှမဟုတ်ဘူးနော်ဘုန်းကြီးတွေကြောင်းနေမှလည်းအဲ့လိုမျိုးသိဖြစ်တယ်ကာရီတန်ခါးတွေအများကြီးပြန်ဒီတန်ခါးတွေအတွက်စနစ်တကျစာရေးတောင်းရင်နေထိုင်နေစင်ပြေအောင်စီမံနိုင်မှာမစီမံနိုင် ကောင်းဆောင်ကြည်ကဲလုပ်တဲ့ပုဂ္ဂိုလ်ဒါစိတ်အဖုထအနောက်ရှက်တွေဖြစ်တော့အဲဒီကုသိုလ်ကပါပြီလေအကုသိုလ်တွေခြံရသွားပြီပေါ့ဗျာ ဘုန်းကြီးတို့လုပ်တဲ့ကုသိုလ်မျိုးတွေအကုသိုလ်တွေခြံရအောင်တော့ဒါမျိုးမဖြစ်အောင်ကြိုးပြင်ရတယ်ဖြစ်သည့်တိုင်တော့မှတကွအကုသိုလ်မဖြစ်အောင်နေလောက်တာတချို့ကကျတော့ကိုကနားလေပေးလိုက်ပို့ပြီးတော့ကုသိုလ်ဖြစ်လွယ်ဟောဟောဖြစ်တတ်တာပဲချွင်ကြဆိုရှိမှာပဲဒါမျိုးလေးနဲ့ ဒါကြောင့်ကြောင့်မဟုတ်ဘူးချိုးရင်လိုက်ဟိုလူပြစ်ဟိုဒီလူပြစ်တယ်အကုသိုလ်တွေဆက်တိုက်ဖြစ်တာအဲ့ဒါကြောင့်မကောင်းဘူးเนาะဒါကြောင့်ဘုန်းကြီးတို့ဘာကုသိုလ်ပဲလုပ်လို့မလုပ်ခင်မလုပ်ခင်လည်းစေနာထက်ထက်တန်တန်လေးဖြစ်အောင်ဘာလို့မလဲကြိုတင်ပြင်ဆင်စိတ်စိတ်မှာဘာနဲ့ကြိုတင်ပြင်ဆင်ဘောဝစေနာဖြစ်နေလူတော့ခိုက်တာမှလည်းမုံစားစေနာဖြစ်တာပါပဲ လူပြည့်နောက်ပိုင်းမှာလည်းဒီဟာလေးတွေပြန်ကြည့်လိုက်ဝမ်းမြောက်ဝမ်းသာဖြစ်တာပေါ့ကိုလုတ်ခတာလေးကဘာမှခုထိမရှိဟုတ်လားစင်ချောချောနဲ့ဖြစ်သွားရင်ဓမ္မသင်္နာပဲပြပြတရားပဲဟောတရားပဲအထောက်အထုတ်လူရဒနာပဲပြပြသီလစောင့်တည်တာပြပြအခက်အခဲအနောက်ရှက်မရှိနဲ့ကုသိုလ်လောက်တာအောင်မြင်သွားရင်ဒါရှေ့နောက်မှာကုသိုလ်စေနာတွေခြံရံနေတယ် ရှေ့နောက်မှာကုသိုလ်စိတ်တွေဖြစ်နေတဲ့အတွက်ဥက္ကဋ္ဌကုသိုလ်ခေါ်တယ်။အာတချို့ကြဒီလိုမဟုတ်ဘူး။သိချာမစီမံထားဘူး။နော်အများကြီးတွေ့တာပေါ့။ခါတလေဘာတွေအများကြီးတွေ့ရတာလဲဆိုဟောဒီကုသိုလ်ဖြစ်တဲ့အခါဘုန်းကြီးများကကုသိုလ်ဖြစ်အောင်ဟောကြားပေး။ဒီဟောကြားပေးတဲ့ကုသိုလ်စိတ်ကိုကုသိုလ်ဖြစ်အောင် ယူတတ်ကိုရေးရင်အဲ့လိုမဟုတ်ဘူးတခါတခါကျဘလို့ပြက်လဲဆိုနောက်ကြလိုက်ဧည့်သည်လာပြောသွားဧည့်ခံလိုက်ပြောလိုက်ဆိုလိုက်ဒါမျိုးပေါ့တရားဟောတဲ့ပုံကမလဲနှောက်ရှက်ပြစ်တယ်ကျန်တဲ့တကယ်နားနေတဲ့ပုံကများလဲအနှောက်ရှက်ဖြစ်အာဟုတွေဖြစ်စေတော့တချို့ဧည့်သည်တွေသူတို့တရားနာဖို့အချိန်မီ ဖိတ်တာပေါ့ဘယ်နှနာရီလာပါလို့ဖိတ်တာပေါ့ အဲနောက်ကြအနေတယောက်ယောက်မှာတော့ပါဝါရောင်သူ့အတွက်ထပြီးအခမ်းမနေနဲ့လေသူကအရေးမကြီးဘူးကိုလုံနေတဲ့ကုသိုလ်ကအရေးကြီးတယ်လုံနေတဲ့ကုသိုလ်ဂယုမဆိုင်ပဲနဲ့အဲ့ဒါဂယုဆိုင်လိုက်တော့အဲ့မှာအကုန်ကိုယ်ကဖြစ်နေတယောက်တည်းအကုသိုလ်ဖြစ်တာမို့နော်ဉာဏ်တဲ့ပုံကိုယ်တွေအကုသိုလ်တွေဖြစ်ကုန်အဲ့ဒါမကောင်းဘူးအဲ့ဒါမျိုးမဖြစ်အောင်ဒါကဒီလူလောကမှာမဟုတ်ဘုန်းကြီးတို့တန်ခါလောကမှာဟုတ်အဲ့လိုဖြစ်နေ နောက်ကြတော့ဘုန်းကြီးသူ့ကိုကြည့်မိတော့လည်းသူ့အတူတင့်တော်တဲ့နေရာထိုင်ဘုန်းကြီးတို့နောက်ကြဘုန်းကြီးတို့တင့်တော်တဲ့နေရာထိုင်ဒါပဲရှိတော့အဲ့ဒါအတွက်အဓိကမထားနဲ့နော်ကိုဒီလောက်နေတဲ့ခန္ဓာမတတ်တရားနဲ့အကုသိုလ်မဖြစ်အောင်ကုသိုလ်တွေဖြစ်အောင်လုပ်တာဖို့ရည်ကြီးတယ်ဒုတိယဖို့ထစ်သွားရင်ဘာဖြစ်လို့အကုသိုလ်တွေဖြစ်လာပြီအဲ့ဒီအကုသိုလ်တွေရှင်းတော့ချမ်းရမပြုတ်လို့ပြကုသိုလ်မျိုးဆိုရင်ဒါအောမကကုသိုလ်ပေါ့အောက်တန်းကကုသိုလ် အကျိုးပေးရင်လည်းတိတ်ကောင်းတော့နော်အဲတော့မှတ်ထားဖို့ပါဘဝစေနာဗရစေနာ ထက်တန်နဲ့ဉာဏ်ပါတဲ့ကုသိုလ်မျိုးဟာတရားကုသိုလ်တရားဥက္ကဋ္ဌကုသိုလ်လို့မှတ်ဘဝစေနာသမုအပရစေနာတစ်ခုချုပ်တယ်လင်ဖြစ်နှစ်ခုလုံးချုပ်တယ်လင်ဖြစ်ဖြစ်ဒါပြန်အကုသိုလ် ရှင်းတော့ပါဝင်နေခဲ့မယ်ဆိုရင်တော့ဒီကုသိုလ်မျိုးကတော့ဒါဒီဩမကကုသိုလ်ပေါ့ဒီလိုပဲခွဲဒီအိမ်မှာလည်းဩမကဥက္ကဋ္ဌခွဲတယ်လို့ဒွေအိမ်မှာလည်းဩမကဥက္ကဋ္ဌခွဲရမှာညံမပါတဲ့ကုသိုလ်မျိုးမှာလည်းဒီတိုင်းပဲနော်ကိုကညံမပါတဲ့ကုသိုလ်မှာလည်းအစင်တန်းမြင်တဲ့ဥက္ကဋ္ဌကုသိုလ်မျိုးဖြစ်ဖို့ရည်ကြည်တယ်ပုဗ္ဗမအပ္ပရာစေနာတွေထက်တန်ပြုလုပ်တဲ့ တွေယုဂရာကုသိုလ်မျိုးဆွေးနေတာတော့อืมဒါတွေယုဂရာကုသိုလ်ဟောဘဝစေနာ သို့မဟုတ်ရာစေနာနှစ်ခုလုံးချုပ်တယ်မြတ်အကုသိုလ်တွေပါဝင်နေမယ်ဆိုရင်တော့ဒါတွေရောမကအဲ့တော့ကံပြုလုပ်ထားတဲ့အတိုင်းအကျိုးတွေရတယ်လာတယ်နော်တချို့ကြတော့ဟုတ်လားအကျိုးတော့ပေးပါရဲ့ပျောက်ပြတ်သွားတာဟုတ်လားအကြောင်းမျိုးမျိုးနဲ့ပျက်စီးသွားတာ ဒါမျိုးတွေဖြစ်တယ်ဒါကြောင့်အဲ့ဒါတတိထားဒါကုသိုလ်ပြုလုပ်တဲ့ဤပေါ့နော်ကံတွေပြုလုပ်တဲ့ဤပေါ့ကာမပစ္စည်းအဲ့ဒီလိုကံကောင်းပြုလုပ်ခဲ့မှနောက်က အကျိုးရမယ်အကျိုးပဲကောင်းမှာဟုတ်အဲ့ဒါလေးမှတ်ထားပါမယ်အဲအောက်ကိုဆက်ကြည့်မယ်နော် အောက်ကတော့တပင်းဆရာတော်ကြီးရေးထားတော့စားသမျှမစင်ထားသမျှမသေးခင်ပြုသမျှကုသိုလ်အပြင်ယခုကာလ ဘဝကောင်းနဲ့စားလဲစားထားလဲထားပြုလဲပြုကြမှတော်မီထင်းဒါတဖြင့်ဆရာတော် ရွှေကျင်တတ္တရာသာနာပင်ဆရာတော်ဒီဆရာတော်ကြီးတို့ဟာဒီဘုရားကုံတော်ဘွားတဲ့နေရာမှာနာမည်ကြီးတယ်ဘုရားကုံတော်ဘွားတာဒီစီဒီလေးမှာဘုရားကုံတော်ဘွားတညအလုံးဘွားနိုင်တယ်စဉ္ညာရှောင်းဘုရားကုံတော်တညအလုံးဘွားပုံစောနေတာပေါ့နော်ဘုရားကုံဘုရား အခုခေတ်ကဖရာဖုတ်တယ်ဖုတ်တယ်ဆိုတာကဟုတ်လားဖရာပစိန်ဘဝိချာကိုလိုရဆူတောင်းရင်ပြန်ရတာများအဲ့ဒီလိုမဟုတ်ဘူးနော်အဲ့ဒီလိုဒီဖရာကုံတော်တွေပွားများတယ်ဖရာဖရာဘုရားအိန္ဒိယဖရာဘုရားသွားဘယ်သွားသွားပေါ့နော်ဖရာကုံတော်ပွားတယ်ထိတဲ့တန်နဲ့ဖရာမိတ်ထားတဲ့တရားတွေစင်ကြယ်နှလုံးသွင်းရကိုကြိုက်တဲ့ကမ္မဋ္ဌာန်စင်ကြယ်နှလုံးသွင်းရအဲ့ဒါမှအထိပ္ပယ်ရှိမှာပေါ့ ဘလို့ဆိုရင်တော့ကုသိုလ်တွေအကုသိုလ်အဖြစ်များဖို့များတော့ကြောင့်ကံပြသွားပြီးတော့တရားဘောတရားဘာအောင်တာမလောက်နိုင်ဘူးဆိုရင်ကိုညစ်ကြေးတွေဆုံးကြမယ်ဆိုရင်လည်းဒါတွေအပြစ်ဖြစ်စရာတွေညစ်ကြေးဆိုရင်ချင်းငယ်မှမဟုတ်ဘူးเนาะအမိုက်တွေဖြစ်ခဲ့တာကုံဆိုင် ကုံတွေထွေးတာစေတွေတို့တွေပြက်တာစာကြီးလို့ကံခွဲရောက်တွေဒီတိုင်းပြက်ထားကြတာ ဒါမျိုးတွေအဲတော့စားသမျှမစင်ဘလောက်ပဲကောင်းလာပြီစားစားဆရာတို့ဆုံးမကျင်တာတော့ဒါဆုံးတော့မစင်ဖြစ်သွားတော့ဒီရှားပြားလေးလုံတာနဲ့တွေ့ရနေအကုန်လုံးပေါင်းစပ်ပြီးဝန်တွေရပေါင်းသွားတာနောက်တော့မစင်ဖြစ်သွားတယ်ဘလောက်ပဲစားစရာနှစ်သက်စားစားနောက်ဆုံးတော့မစင်ဖြစ်သွားတာ အဲ့ဒီလိုမစင်ပြမစင်ပြသွားရင်ဘယ်မှကောင်းတာမရှိတော့ဒါကြောင့်စားတောင်းတဲ့ပတ်သက်ပြီးသားလေးနဲ့တည်ထားကြထားသည်များမသေးခင်ဘုန်းကြီးတို့ခုဘုန်းကြီးတွေလည်းကြောင်းကနေလောက်ကြတော့နော်လူတွေလည်းပစ္စည်းဥစ္စာတွေချမ်းသာဖို့ရှာကြဝေရှာစုကြအင်တလုံးနှလုံးဖြစ်ဘုန်းကြီးတွေဆိုလည်းကြောင်းတွေကြောင်းနဲ့ကြောင်းဖြစ်အောင်လို့ရေသာတူပါ ရိပ်သာဆရာတော်နဲ့ရိပ်သာတဲ့ကြောင်းနဲ့ကြောင်းဖြစ်အောင်လို့ဘလို့ပဲလုပ်ခဲ့လုပ်ခဲ့ကားတွေဘလောက်ပဲကားသစ်တွေစုဆောင်ဝယ်ထားလို့နေနေဒေါ်လာတွေဘလောက်ပဲရှာဖွေစုထောင်းလာလို့နေနေอืมဘလောက်ပဲချိန်မဲ့မသေးခင်လေးပဲစုလို့ထောင်းလို့ရသေရင်ထားရတာပဲဒါကြောင့်ဘာလို့ရမလဲပြောချင်တာအောက်မှာအင်္ဂါဆုံးလည်း ဟိုစားစရာကြီးပဲစားပေါ့တချို့ကြတော့မစားဘဲနဲ့အတင်းစုနေကြတာကိုယ်လည်းမစားသူများလည်းမပေးရဒါမျိုးတွေပေါ့စုတော့စုအောင်ပေါ့ဘာဖြစ်လို့လဲဒါလေးစုထားမှာပဲတက်ကြည့်လာတယ်ကမသေးခင်လေးစားနေတော့မယ်ပေါ့နောက်မသေးခင်စားဖို့နဲ့ဝင်နစ်တွေပေးဖို့ကုသိုလ်ကောင်းမှုတွေပြုလုပ်ထားပြန်ကုသိုလ်ကောင်းနောက်နောက်နောက်သားတွေလက်ဆင့်ကအမွေတွေပေးနေတာ စ္စည်းငွေတွေမကဘူးဓမ္မငွေတွေပဲပေးနိုင်ဖို့ဒါတွေဘုန်းကြီးတို့ကြင်ကြအောင်။နောင်တန်တဲ့အတွက်ကုလိုပရိသတ်တွေလည်းစိုက်ပြိုးကြပါလို့တိုက်တွန်းလို့ရင်နော်အဲ့လိုမိန်နော်။ဘုန်းကြီးတို့လည်းဒီတိုင်းပါပဲ။ကြောင်းကံတွေလောက်တာဒီကြောင်းကံတွေပေါ်မှာသီလသမာဓိပညာတွေကိုယ်တည်းပြည့်စုံကျင့်။သူများတဲ့တတ်မြတ်ပြည့်စုံဟောပြရမယ် ဒီအမွေနှစ်တည်းနော်ကြောင်းကနေထူထောင်ပြီးတော့ထားခဲ့ုံနဲ့မပြီးဘူးနောက်လာနောက်သားတွေလည်းဒီလိုသီလသမားတွေပညာတွေဆက်လက်ကျင့်သုံးနိုင်အောင်ကျင့်သုံးခြင်းစိတ်ပေါင်းသင်ပေးကြရမှာပြောပေးကြရဒီကြောင်းလိုက်တွေပေါ်မှာဒီလိုပဲသီလသမားတွေပညာတရားတွေတိုးပွားအောင်ဆက်လက်ဖြန့်မှုဟောပေးဖို့ပြပေးဖို့ကိုယ်ကိုယ်တိုင်လည်းကျင့်ဖို့ဒီလိုမွေနှစ်တွေပေးရအောင် အဲ့လိုပေးသွားရင်ကိုယ်ဘဝအတွက်လည်းကောင်းတယ်ဒီလက်ရှိကိုယ်ဘဝအတွက်မှလည်းကောင်းတယ်နောင်တန်တရားအတွက်လည်းကောင်းတယ်ဒီလိုကိုယ်ကုသိုလ်ပေးသွားပြီးလောက်တော့ဒီဆုံးမတပြည့်ဆရာတော်ဆုံးမဟိုဘုန်းကြီးတို့ဒီခါဒီတရားဟောတဲ့အခါပြောပါဒီနောက်တော့ရေးမထားကိုယ့်ကိုယ်မှန်မလိမ္မာရင်သူများအတွက်လိမ္မာရင်ကိုယ်အတွက်ဆိုတဲ့အဲ့ဒါလည်းတူတူပါအသိဉာဏ် မလိမ္မာဘူးဆိုသိညာဘုန်းကြီးတို့ကလေးတွေကြကလေးနဲ့တောင်းပြောရအောင်နော်ကလေးတွေကြတော့ဒီနောက်တိုင်းနေအခြေတိုင်းမှာလည်းမထူပါဘူးပဲလောကပညာပွဲတစ်ခုရဖို့အတွက်ဘာလို့လဲငွေကြီးတွေကုန်ကြခံတော့နော်စားစီနေစီပညာသိစီတွေအများကြီးကုန်တော့ပွဲလေးတစ်ခုရဖို့ဒီလောက်ကုန်ကြခံပြီးသင်ကြားပြီမယ်လို့ကိုကမကြိုးစားတော့ဆောင်းမအောင်ပွဲမရဘူးဆိုရင် ဒီကုန်ကြစိတ်တွေကသူများအတွက်ပဲဖြစ်ကလေးတွေကြားလို့နားလည်အောင်ပြောဟောဒီလိုကုန်ကြခံပြီးတော့ပညာသင်ကြားတယ်ဝေရီကုန်လူတွေရလာတယ်ပညာတွေတက်လာတယ်ဆိုရင်တော့ဒါတော့ကိုယ့်အတွက်ဖြစ်တော့ဒါတော့သူတို့နားလည်အောင်ပြောရမယ်တကယ်တကယ်ဒီအဆုံးမစကားကဘောဟတန်တရားနဲ့ချီပြီးပြောတာဘောဟတွေချီမလိမ္မာသူများအတွက်လိမ္မာသူကိုယ့်အတွက် ဘုန်းကြီးတို့ကြောင်းကံကြီးထောင်ထားတယ်ဒီကြောင်းပေါ်မှာဟုတ်လားစားလိုက်တောင်းလိုက်အိမ်လိုက်နေခဲ့ဒီတော့ဒီကြောင်းကံညာထားခဲ့ရတော့ကိုယ်တော့ပါမလားကိုယ်တော့ပါဘာလို့ရမလဲဉာဏ်နဲ့ဆင်ရောသေသွားရင်ဒီပစ္စည်းဥစ္စာတွေဒီကြောင်းကံတွေငါတော့ပါလာမှာမဟုတ်ဘူးအဲ့တော့ဒီကြောင်းကံတွေပေါ်မှာအကျိုးရှိအောင်ကိုယ်အတွက်လည်းအကျိုးရှိသီလသမာဓိပညာတရားတွေကျင့်သူများတွေလည်းအကျိုးရှိအောင်သင်ပေး အဲ့ဒါမှသာလေကိုယ့်အတွက်ပါမှာဘူးမလိမ္မာသူများပြကိုယ့်အတွက်ဟုတ်လားသီလသမารိပညာဖြစ်အောင်မကျင့်ဘူးဆိုရင်တော့ဒါထားကြရတာလေเจ้าနေဘယ်နှเจ้าပိုင်ရိပ်သားတွေမတခုပိုင်လို့နေနေထားကြရတာသူများအတွက်ဖြစ်သွားအဲ့ဒီလိုပဲဘုန်းကြီးတို့တရားတော်မတွေလည်းပြည့်စုံစာတွေရှားဝေကြတာရှားမယ်ဘာဖြစ်လို့လဲဆိုမသိခင်စားဖို့ရှိသေးတယ်အသက်ကြီးလာစားဖို့ရှိသေးတယ် နောက်ပြီးတော့သာသမီလေးတွေလောကအမွေဓမ္မအမွေပေးဖို့လည်းရှိသေးတယ်ရှားတယ်ပေါ့အဲ့ဒီလောက်တင်မကဘူးနော်ငကို့အတွက် နောင်တန်တရားအတွက်လေဤဝဲပြီးတော့ခုနသီလသမားတွေပညာတွေလည်းချစ်ကြအထောက်ခုလိုသင်္นานတွေလောက်ပြီးသင်္นานတွေသင်ပေးပြီးတော့ကျင့်တယ်ဆိုတာဒါဘောတန်တရားအတွက်လောက်တာပဲအသိဉာဏ်နဲ့ရှင်သေသွားရင်ဒီပစ္စည်းဖြစ်ရှာတယ် ကြောင်းကန်နေရိတ်တာတွေငါတို့တော့မပါဘူးအဲလိုပါသွားတဲ့လုံတွေလောက်အောင်မှာပဲဒါညံနဲ့စဉ်းစားမှညံနဲ့မစဉ်းစားတဲ့ပုဂ္ဂိုလ်ကတော့ဒီလိုမလုပ်ဘူးပေါ့ဗျာပြောလိုက်ပါလိုက်နဲ့ဒီလိုပဲဆုံးတတ်သွားဆုံးတတ်သွားတော့ဗာပြစ်လာတယ်ဒီအရေးပေါ့ဒီလိုပြောလိုက်ပါလိုက်နဲ့ဆုံးတတ်တယ်ပေါ့ဆုံးတတ်လေဘုန်းကြီးရောလူရောဘောကအဆုံးတတ်မလှဘူးဗျာဘာဖြစ်လို့လဲသူကဒီပေါ်မှာတွဲထားထားတဲ့စုပ်ကင်တာလွတ်ချဖို့ခက်တယ် သိမလဲလည်းမထင်ဘူးပေါ့အဲလိုဆုတ်ကန်ရင်သိတဲ့အခါကျတော့ကောင်းရာရောက်ဖို့တော့ခဲရင်ပါဘုရားဒီသဘောတရားတွေသိထားတယ်ဟောသိသွားရင်ဒါတနည်းအကုန်လုံးထားခဲ့ရမှာပဲဒီသားတွေဒီသမီးတွေဒီပစ္စည်းတွေတက်မဲ့ပစ္စည်းမှမဟုတ်တော့တက်ရှိပစ္စည်းတွေလည်းထားခဲ့ရနောက်ဆုံးပြဘုန်းကြီးတို့ဘုန်းကြီးရဲ့ဒီပါဝရီကြီးကစာထားခဲ့ရတာပဲသိသွားတဲ့ကံယူသွားလို့မှမရဘူးဒါကိုနားလေထားတယ် ဒီတိုင်းတော့ဒါမမြင်ဘူးပေါ့ဗျာမြင်အောင်ဘာလို့ရလဲကိုယ်အရင်တည်သွားတဲ့ပုံကိုတွေ့လိုက်ဆင်ញင်နှလုံးသွင်းရတယ်ဒီနေ့ဆိုဘုန်းကြီးလည်းပြန်ဒီမှာရေးဘုန်းကြီးတို့တင်တော့မှတရောက်နေဒီမှာတော်ဆန်းကြီးတွေ့ကြီးပဲကိုဘုန်းကြီးဆက်ကမတို့ရောက်ဒီလည်းပြန်အရိယာအတွက်တင်နန်းအတွက်လည်းသူတို့ဒီမှာဒီကတင်နန်းတို့တင်နန်းသားလည်းဖြစ်တယ်ရင်းနေလည်းရင်းနေနေတယ်ပြီးတော့လည်းဘုန်းကြီးတို့တွေလည်းဒီအတုပ ရှုချင်တော့ပေါ့မြမကြီးပြသွားတယ်သိခြင်းတရားလည်းရှုချင်တယ်အဲ့လိုသိခြင်းတရားတွေမြင်းမှအယောရှိဆရာတော်ကြီးတွေကညောင်လေးမင်းတော်ဆရာတော်ကြီးကမသိခြင်းသုတ်တန်သွားမရဏတတိဝနာသုတ်တန်သွားပွားရင်တော့ဒီကိကတော့ဒီနောက်တိုင်းတော့ဖြူနေတဲ့ဟောဖြူနေတဲ့ဟောကသုတ်တန်နေမှာပါ အဲကိုယ့်ကိုယ်ရှင်တည်သွားတဲ့ပုဂ္ဂိုလ်ကသုံးတန်သွားမှာမဟုတ်ပါဘူးဖြုံရဟုံးသွားကိုယ်ရင်တည်သွားတဲ့ပုဂ္ဂိုလ်ယောဂလတွေ့ရင်ဒါကိုဆင်ញံလို့ရတာပဲဒီလိုသိခြင်းတရားတွေမြင်းမှဩနာသိမွေးဩနာသိတရားတွေညာနဲ့မြင်းမှဘုန်းကြီးတို့သူတို့ကောင်းတရားတွေလောက်ဖြစ်တာပို့ပြီးလောက်ပြအဲ့ဒါမျိုးမမြင်တော့မကြောက်ဘူးပေါ့ဗျာဘဝတန်တရားလည်းရမှာမကြောက်ဘဝတွေဖြစ်ရမှာမကြောက်ဘူး မိုးရုံနာတိတရားတွေမြင်တဲ့ခါကျတော့အော်ဘွာရဘာမှကောင်းတာမရှိပါမသိမိမှလည်းဟုတ်လားဆင်းရဲဒုက္ခမျိုးစုံတွေ့ပြဿနာမျိုးစုံတွေ့ဒါတွေလည်းသဘောမပေါက်မပေါက်တော့သိညာမရှိသဘောမပေါက်ဘူးဗျာဒါကိုမလိမ္မာသူများအတွက်သဘောပေါက်တော့ပြောလိုက်ပါလိုက်စားလိုက်တောင်းလိုက်နေဒီဘုန်းကြီးဒီဟန်ဒီလူ သေသွားတဲ့ခါကျဟောဒီကြောင်းဒီကံဒီပစ္စည်းဒီသားသမီးအစွဲနဲ့သေပြီဆိုအဲဘောကအလှတော့ဘောကစသိမလှတာလိမ်မာလျင်ကိုယ်တွေ့ဟောဘောကဆိုတာဒီနေ့ချိန်သေချာတော့ဝေးလာတော့ိုကြမယ်တက်ကြည်ရမယ်ဒေါကဝိနာဖြစ်ကြမယ်နောက်ဆုံးမသိခြင်းတရားနဲ့ဆုံးသားမယ်ဒီဥနာသေးတွေနဲ့သေဘေးတွေမကြုံဘူးပါလို့ ပြဿနာပေါင်းစုံကြုံမယ်ဆင်းရဲဒုက္ခပေါင်းစုံမျိုးကြုံမယ်ဒါတွေကိုမြင်အောင်နားလည်အောင်ဆင်ញံနှလုံးသွင်းရင်ဆင်ញံနှလုံးသွင်းလာရင်ဒီဘဝတွေမွေးဝနာတည်ဆိုတဲ့ဘဝတွေမလို့ခြင်းတော့မလို့ခြင်းမှသူတို့ကောင်းတရားတွေတင်းတင်းချင်းအထောက်တယ်တင်းတင်းအထောက်မှဝိပဿနာဉာဏ်ကြီးဆင်စင်တဲ့မဉဏ်ပုံဉာဏ်ကြီးရပြီနိဗ္ဗာန်ရနိုင်တော့ဘုလို့ဆိုဘယ်ရနိုင်မှာလို့ခပ်ပေါ်ပေါ်လုံးနေ ခပ်ပေါ်ပေါ်ခပ်ပြောပြောခပ်ရော့ရော့လုံးနေကုသိုလ်တောင်မှခုနကြည်လိုက်ပေါ့ဝိပဿနာလောက်မပြောဒါနကုသိုလ်လောက်တော့ခပ်ပေါ်ပေါ်ခပ်ပြောပြောခပ်ရော့လုံးပါကုသိုလ်ကအထက်တန်းကြတဲ့ကုသိုလ်မဖြစ်ဘူးအောက်တန်းကြတဲ့ကုသိုလ်ကျိုးပေးတဲ့အခါကျတော့ဟုတ်လားတချို့အကျိုးတော်ကျေးပေးပါပျက်စီးသွားပျက်စီးပျက်စားလေးရပါရဲ့ ခိုခါရနဲ့လူခါရနဲ့တိမ်ခါရနဲ့ဒါမျိုးတွေဖြစ်တော့ဒါဘုန်းကြီးတို့ဒီကံတွေပြုတ်လောက်တဲ့ကံမှာမပြုတ်လောက်ခဲ့တဲ့တခြားစနစ်တကျမလောက်တတ်တာပဲအခုလောက်တာဘုန်းကြီးတို့ကသိနေကြတာဘုန်းကြီးကိုယ်တိုင်လည်းသူများတင်ပေးနေကိုယ်ကိုယ်တိုင်မလုပ်ရင်လည်းဘာမှထူအောင်ညာဒါမျိုးမှတ်ထားမယ်ကဲအောက်ဆက်ကြည့်လိုက်မကားဒီပါနေကဆရာတော်ရေးထားတယ်နော်အကုသလကုသလကမ္မတကလက္ခဏာကို မြဲစွာဝမ်းတွင်နှလုံးသွင်းကုသိုလ်ကံရဲ့အကျိုးအကုသိုလ်ရဲ့အကျိုးတွေကိုကိုယ်ဟာသိအောင်ဆင်ញံနှလုံးသွင်းရမယ်။ကောင်းတာလည်းကောင်းကြရမယ်၊ဆိုးတာလည်းဆိုးကြရမယ်။မကောင်းတဲ့စိတ်ဓာတ်ထားကြည့်ပါလား။စိတ်မချမ်းသာပါဘူးလား။စိတ်ကောင်းနှလုံးကောင်းထားကြည့်စိတ်ချမ်းသာတယ်။ဒီလိုတော့ရှိတော့လေတကယ်လေကဟုတ်လား။ကိုယ်ကုသိုလ်လုပ်ရင်လည်းအကုသိုလ်ဖြစ်တာရှိတယ်။အဲ့ဒါမြုပ်လင်းချက်ထားတာ။ ကိုယ်အတွက်မျောလင်းကြမထားသူ့အတွက်သူ့ပါကိုယ်အတွက်မျောလင်းကြထားလို့ရင်တော့အဲ့ဒါတော့ကိုယ်မျောလင်းတဲ့နဲ့မဖြစ်ဘူးပေါ့ဗျာကိုကသူ့အတွက်ရည်ရွယ်လောက်တာဟုတ်ဒါမျိုးပေါ့လှူတဲ့တန်းတဲ့ခါမျိုးပြောတော့သီလဆောက်တည်တဲ့ခါလို့ဘာဝနာထုတ်တဲ့ခါကျမျောလင်းတယ်ဆိုတော့နိဗ္ဗာန်ကိုတော့မျောလင်းလို့ရတာပေါ့ဒီဝိပဿနာဉာဏ်ကြီးမြန်မြန်ရအောင် ဒါမျိုးတွေဖင်မြန်မြန်ရနိုင်မှာမြန်မြန်ဖြစ်လိုက်မှာသမာဓိရမှဉာဏ်ကဖြစ်မှာဉာဏ်ဖြစ်မှာမဉဏ်ပညာကိလေသာကောအဓိကတော့ကိလေသာကုန်ဖို့နည်းဖို့ကျင့်တာလေဘာကုသိုလ်ပဲလုပ်လို့ကိုယ်တဏ္ဍာမှာဖြစ်နေလောဘဒေါသမောဟတွေနည်းအောင်လုပ်တာနည်းအောင်လုပ်တော့နည်းဖို့ရည်ကြည်တာနည်းအောင်လုပ်တဲ့ကိစ္စမှာကိုယ်ကလောဘနဲ့ရှင်လို့ဒေါသနဲ့တွဲလို့ရင်တော့ ဒေါသနဲ့မြောက်လို့လောဘနဲ့မြောက်လို့နေတော့ဒါကတော့ကောင်းကျိုးပဲရမှာနော်ဒါကြောင့်မို့ကုအကုသလကုသလဤကမ္မတကနော်လက္ခဏာကိုမြဲစွာဝမ်းတွင်နှလုံးသွင်းလို့မပြင်းကုသိုလ်ထိုပု ထိုပုဂ္ဂိုလ်ကကိုယ်ကိုချစ်သူမြည်သောဟူ၏မြည်သောသူ၏ဖြစ်အဲ့မှာဘုန်းကြီးရေးတာမသိမကွဲဖြစ်နေမြည်မြည်သော ပူဤနော်သူဤမဟုတ်သူနှလုံးထက်ညီတော်ဟူကုသိုလ်လုပ်တဲ့အခါမပြင်းအောင်မပြင်းကုသိုလ်ဘာကုသိုလ်ပဲလုပ်လို့ပေါ့နော်ဒါနကုသိုလ်လုပ်လို့သီလကုသိုလ်လုပ်လို့ပြင်းနေတော့မရဘူးလေဒါနပြည့်လို့ပြီဆိုရင်လည်းဆုံးကပ်ပြီဆိုမှတော့တန်ခါများများကများများချက်ရတော့ပြင်းလို့မရဘူးဘုန်းကြီးတို့ဓမ္မသင်္ဍာန်နေခုလောက်နေပြင်းနေတော့လားရပ်ပြလိုက်ပေါ့ မလုပ်ချင်ဘူးမင်းမကောင်းဘူးဘာညာအကြောင်းပြပြင်းပြီးရက်ဒါတတ်နေမြလောက်ရတော့လုံရင်းလုံရင်းနဲ့လည်းကိုယ်ပြောလာတော့အဲ့လိုမျိုးပြင်းနေဒီကုကောင်မရဘူးမပြင်းနေဟောဒီမှာသင်တော်ဝိုင်းခုလောက်တဲ့ဝေယောဇကုသိုလ်လောက်တဲ့ပုံကိုယ်တွေပြင်းနေလားဒီဝေယောဇကုသိုလ်မရဘူးကုသိုလ်ဟာဒီခုဘုန်းကြီးဓမ္မသင်ပေးတယ်ဆိုတော့ဒါကဓမ္မဒေသနာကုသိုလ်ကိုဂျန်တဲ့ပုဂ္ဂိုလ်တွေကလည်းဘုန်းကြီးတို့ ဟုတ်လားဝမ်းမြောက်ဝမ်းသာနဲ့လုပ်နေဒါကိုယ်လည်းဓမ္မဒေသနာကုသိုလ်ရတာပဲနော်ကုသိုလ်ဆိုတာကကိုယ်တိုင်လုပ်ရင်လည်းရတယ်သူများတိုက်တွန်းရင်လည်းရတယ်သဘောတူရင်လည်းရတယ်နော်အားပေးရင်လည်းရတာပဲအခုဒီဝေယဥစ္စာလုပ်တဲ့လူကလည်းဝေယဥစ္စာကုသိုလ်လည်းရသေးတယ်ဘုန်းကြီးဟောနေတယ်သင်ပေးနေတဲ့တရားတွေကိုကိုယ်လုံးဝမ်းမြောက်တာတော့အတူကူညီပေးနေအတူတူရတာပဲဒါကြောင့်မပြင်းကုသိုလ်ထိုပုဂ္ဂိုလ်က ကိုယ့်ကိုချစ်သူမြည်တော်ဟူ၏ကိုယ့်ချစ်တဲ့ပုဂ္ဂိုလ်ကကုသိုလ်လောကမှာမပြင်းအောင်ကိုယ့်ချစ်တဲ့ချစ်တဲ့ကိုယ့်ကိုချစ်တဲ့ထင်ပြီးတော့ကုသိုလ်တွေပြင်းနေတော့ဒါတော့မချစ်တဲ့ပုဂ္ဂိုလ်ပဲနော်ကိုယ့်ကိုချစ်တဲ့လူဖြစ်အောင်ပါဗျာနော်ကုသိုလ်မှန်သမျှလုံးကုသိုလ်10မျိုးရှိတာပေါ့ဒါနကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ပါသနာဒုံနဲ့တူလေးစားဆက်ဆံတာလည်းကုသိုလ်ပဲဝေယောစလုပ်ပေးတယ်ကုသိုလ်ပဲ တရားဟောတယ်တရားနာတယ်ကုသိုလ်ပဲကုသိုလ်ကောင်းမှုတွေမျှပေးဝေတယ်သူများဝေတာကိုမမြော်ဝန်တာလက်ခံတယ်ညံပါတဲ့ကုသိုလ်ပေါ့ကံကံအကျိုးယုံကြည်တဲ့ညံပါတဲ့ကုသိုလ်မျိုးနော်ညံလေးနဲ့ရှင်ပြီးလုပ်တဲ့ကုသိုလ်မျိုးအဲ့ဒါဆိုရင်နော်ဒါတမာတိတိကုသိုလ်ခေါ်တယ်အဲ့ဒီလိုလုပ်တဲ့ပုဂ္ဂိုလ်မျိုးကိုယ့်ကိုယ်ကိုချစ်ရရောက်တာပဲကုသိုလ်လုပ်တယ် အကုသိုလ်လုပ်နေတဲ့ပုဂ္ဂိုလ်တော့ကိုယ့်ကိုမချေရရောက်တာကိုယ့်ကိုချေရရောက်ပါလေဘုန်းကြီးတို့ကုသိုလ်တရားတွေများများလုပ်ဖို့လုပ်တယ်အယူမယွင်းစောက်တည်ခြင်းဖြင့်ကံရင်မူလဝိရိယနဲ့အယူမယွင်းစောက်တည်ခြင်းဘုန်းကြီးတို့အယူဆလည်းမမှားဘူးရည်ကြည်တော့ကံကံကြိုးယုံကြည်မှုရှိမှကံကံကြိုးတွေပဲနေမယ်ဆိုရင်တချို့ကကံ အကြောင်းကိုပဲအကျိုးကိုပဲဒါမျိုးတွေပါအကြောင်းအကျိုးနှမျိုးလုံးပဲလားဒါမျိုးတွေကုသကအကုသကပဲလားကုသကအကုသရဲ့အကျိုးကိုပဲလားအကျိုးကြတော့အကြောင်းအကျိုးကိုပဲလားဒါမျိုးတွေပေါ့အဲအဲ့တော့မှန်မှန်ကန်ကန်ယူဆမယ်နော်အဲ့တော့ဒီကံဒီလောက်တဲ့အခါမှာပါလဲဆိုဒါခန္ဓာပြောခဲ့ပြီဝိရိယကြညာနာဝိရိယညာပါတဲ့ဝိရိယညာမပါတဲ့ဝိရိယ ကြိုးစားမှုတော့ရှိပါညံမပါဘူးဆိုရင်အောင်မြင်ညံပါတဲ့ဝိရိယမျိုးမအောင်မြင်တာပေါ့အဲတော့ဒီကုသိုလ်ကောင်းမှုလုပ်တဲ့ခါကျတော့ညံပါတဲ့ဝိရိယမျိုးနဲ့လုပ်ရထိုသည့်သူမှ လူတွင်လူလုံးလွားတကွန်သူလူမုံတယောက်တခေါ်လောက်ခါရောက်ချိန်ဆုံးတုမိန်နှုတ်၍ရွှေဘုံမော်ရမည်တကားဓမ္မကားတွေပါလည်းကဟမ် မကဝဖြစ်မကနော်ဟောက်က ရေးချလေးဖြစ်မကဒီဝနော်ဒီလင်္ကာဒါမလေးဆရာတို့ဘုရားကြီးမိတ်ထားတဲ့အစုံမင်းလေးတွေဗျာဒါတော့ကိုယ်ကိုစောင့်ဖို့လေးတွေရေးပြီးချိန်ထားကိုယ်အတွက်မတရိယာစီတော့တချို့ဆုံးမစကားလေးကကောင်းလို့ရှိရင်ကိုယ်ကိုရေးပြီးချိန်ထားတာရေးပြီးမကြမကြရုပ်ပါပြီးတရိပေးတာတော့ကောင်းတယ်အဲ့ဒါဆိုကိုယ်အတွက် အမြဲတမ်းကုသိုလ်ဖြစ်တာပေါ့အောက်ဆက်ကြည့်မယ်နော်အောက်ကတော့ဒီဝိပါကပစ္စည်းနဲ့ပတ်သက်လို့ပစ္စည်းနေတာဝိပါကပစ္စည်းခေါ်ခြင်းဘုန်းကြီးတို့ဟိုပစ္စည်းနေတာဝိပါကပစ္စည်းဝိပါကပစ္စယောဒီအဲ့ဒီပါဠိလေးနဲ့ရှင်းပြမယ်နော်ပစ္စည်းနေတာမှာကျတော့ဝိပါကပစ္စယောဒီဝိပါကစတ္တာရောခန္ဓာအရူပိနောအညမညာဝိပါကပစ္စေနာပစ္စယောကြည့်လိုက် ဝိဘတ်ဆိုတာစိတ်စေတသိက်လေဝိဘတ်စိတ်36စေတသိက်38အဲတော့ခန္ဓာဘောရင်ဝေနာဝိနခန္ဓာတင်ညာတင်ညာခန္ဓာဉာဏ်နဲ့စေတသိက်ဒါသင်္ခါရခန္ဓာဝိဘတ်စိတ်36ပါးဝိညာဉ်ဒီနာခန္ဓာဝိဘတ်နာခန္ဓာ၄ပါးပဲချင်းချင်းဝိဘတ်ကပစ္စယမြေကျေစုပြုတယ်ဒီလိုပဲဟောသွားတာနော်တကယ်တမ်းကျတော့ဒီဘုန်းကြီးတို့ ပရိသန်နေစေဝီထီလေးကြည့်မယ်နော်အဲဒီဟာလေးနည်းနည်းကြည့်ပရိသန်နေဝီထီလေးနဲ့လည်းရှင်းပြောပစ္စယနေတဲ့တာကြဒီလောက်ပဲဟောထားတယ်တကယ်ဖြစ်စဉ်ကတော့ပိစာဟိုမရဏတနာဝီထီပြန်ပရိသန်နေဝီထီနော်ဟုတ်တယ်ဒီမှာကြည့်လိုက်အဲဖြစ်စဉ်ကဘဝတွေကဘုန်းကြီးတို့သေးလာတယ်ဒီဘက်ဘဝရောက်လာဒီဘဝဘဝရောက်လာရင်လည်းဗာလေပရိပရိသန်နေစေဥပတိပဲ ပရိသန်နေစိတ်တီးရနဲ့ပြိုင်နေဘုန်းကြီးတို့ဘာရုပ်တွေပြန်လာလဲဆိုကာယတတကလယုတ်နော်အဲယုတ်ကလ10ခုယုတ်ပေါင်း10ခုမျိုးသမီးဆိုရင်အဋ္ဌိပါဝတတကလ10ခုမျိုးသားဆို ပုံမာဝတတပုရိသဘာဝယုတ်ပေါ့အဲဒီ10ခုတခုပဲရအောင်နော်ကာယတတကယုတ်ကကလစီဆိုတော့ယုတ်10ပါပဲ ဘာဝတကလမြို့သားတို့မြို့သားယုတ်မြို့သမီးမြို့သမီးယုတ်အဲ့ဒါလည်းဆက်ခုဝိထုတတကဆိုဟရိယဝိထုကိုပြောတာအဲယုတ်ပေါင်း30ဒီပဋိသန္ဓေစိတ်ဥပခိုက်တမှာပဲအဲ့ဒါကမ္မစာယုတ်ပဲအဲ့ဒီကမ္မစာယုတ်က30တန်ဖြစ်တယ်ပဋိသန္ဓေတိယာနဲ့မြိုင်တယ်ပဋိသန္ဓေစိတ်ဖြစ်စေတသိက်ဖြစ်အဲ့ဒီပဋိသန္ဓေစိတ်စေတသိက်နဲ့တူပဋိသန္ဓေစိတ်ဥပခိုက်တမှာသူကဥပထီပင်ကိုဖြစ်တည်ပြခဏလေးပဲဥပ ပရိသန်နေစေဥပစဖြစ်တာများနဲ့ဒီကမ္မဇာယုတ်30ပါလာတာကာယဒီကာယပတာရာယုတ်ရဲ့ထင်ရှားပြောရင်တော့မြို့သားတို့ပုရိသဘာဝယုတ်မြို့သမီးတို့ဣတိဘာဝယုတ်ဟရိယဝတ္ထုဒီယုတ်သုံးကသုံးခုကတော့တစ်ခါတည်းပါလာအဲပရိသန်နေစေဥပတိပင်ရှိတာပေါ့ထီရောက်တဲ့ခါကျဥဒ္ဒစာယုတ်တွေဖြစ်လာ ဒါမျိုးမှတ်တာအဲ့ဒီကနေဖြစ်တည်ပြပြတ်တိုင်းတော့ဘဝင်ပေါ့ဘဝင်တွေဆက်ဖြစ်တာအဲ့ဒီရုပ်တွေက18ချက်တက်ရှိရုပ်ကြတော့စိတ်တက္ကနာ18ချက်ပေါ့နော်ဒါကြောင့်ဒီမှာဘဝင်15ချက်16ချက်တော့ပရိသမြေ19ဒီတိအောင်ဒီပရိဘဝင်စိတ်တွေကမသိမချင်းဖြစ်နာနော်ဟုတ်လားငြိမ်သက်နေချက်ဘဝင်စိတ်တွေကအမြဲမပြတ်ဖြစ်နေလှုပ်ရှားတဲ့ချိန်မှဒီ ပြည့်စုံဒီပြည့်စုံမြင်သိစိတ်တို့ကြားသိစိတ်တောင်းတဲ့တန်ရာဟုတ်တော့ဇောရီရလို့ရှားတဲ့စိတ်မှဖြစ်ကျန်တဲ့ငြိမ့်သက်တရားဘုံအဆက်မပြတ်ဖြစ်ဓမ္မတာရင်ဒီရုပ်တရားဆက်တိုက်ဖြစ်သွားနော်ပရိသန်မိရကပရိသန်ကဥပတိပင်စချုပ်ပြောင်းဒါပေမဲ့လို့ဒီပရိသန်ရဲ့အတူဖြစ်တဲ့ခုနပြောတဲ့ကမ္မစာယုဥရစာယုမချုပ်တော့ဘူးသူက၁၈ချက်တိဆက်သွားဒီလိုသူကဒီပန်းဒီလို ထောက်ပံ့သွားလဲပံ့ဖို့ပြီးလဲအဲ့လိုဖြစ်။ဟောဒီဗရမဝင်ရောက်တဲ့ကကြစိတ္တဇာယုတ်တွေဖြစ်လာ။အဲ့ရစိတ္တဇာဒီစိတ္တဇာယုတ်လဲ16ချက်ပေါ့။မသိမချင်းဒီလိုပေါ့။စိတ်တွေကလဲဆက်တိုက်ဖြစ်နေဝင်စိတ်တွေဖြစ်လိုက်ဝိဓိစိတ်တွေဖြစ်လိုက်ဝင်စိတ်တွေဖြစ်နေချိန်မှာဝိဓိစိတ်မဖြစ်ဘူးဝိဓိစိတ်တွေဖြစ်နေတော့ဝိဓိစိတ်တွေဝိဓိစိတ်ကိုဝိဓိမုတ်စိတ်လို့လည်းခေါ်တယ် ငြိမ်သက်တဲ့စိတ်လှုပ်ရှားတဲ့စိတ်ပြောင်းဝင်ငြိမ်သက်တဲ့စိတ်ဖြစ်နေခြင်းလှုပ်ရှားတဲ့စိတ်စိတ်မဖြစ်ဘူးလှုပ်ရှားတဲ့စိတ်ဖြစ်နေခြင်းမှာငြိမ်သက်တဲ့စိတ်တွေမဖြစ်ဘူးပေါ့အဲ့လိုစိတ်တွေကလည်းဆက်တိုက်ဖြစ်ရုပ်တွေကလည်းအဲ့လိုစိတ်ကတော့ဆက်တိုက်ဖြစ်ပေမဲ့တစ်စိတ်ပြီးတစ်စိတ်ဖြစ်ပါတယ်နော်တစ်စိတ်ပြီးတစ်စိတ်ဒီစိတ်လေးတကူကဥပထိပ်ပင်းဆိုပြတ်သွားတော့နောက်တစ်စိတ်ဖြစ်ပြန်အဲ့ဒီလိုအနန္တပစ္စည်းဘောရရှေ့စိတ်ပြောက်သွားနောက်စိတ်ဖြစ်ရုပ်တွေကြတော့16ချက်အသက်ရှိတယ် 16ချက်ရောက်မှပြောက်ဒါပေမဲ့လို့သူကလည်းဒီလိုဆက်တက်ဆက်တက်ကျေစုပြုတ်သွားတော့ဒီစိတ်နဲ့အဲစေစားရုပ်ပြအဲ့ဒီကနေပြီးတော့အမိဝမ်းနဲ့အမိဝမ်းမှာပရိသန်နေနေတဲ့ပုံကိုကြအမိစားလိုက်တဲ့စားစားအာဇာယုတ်တွေရလာပြီဆိုအဲဒီအာဇာယုတ်တွေဖြစ်တယ်အဲ့လိုမသိမချင်းဒီမှာကာမဇာယုတ်စေတဇာယုတ်ဥဒဇာယုတ်အာဇာယုတ်တွေဆက်တက်ဖြစ်ခုနက မှတ်စုလေးပြန်ကြည့်မယ်နော်အဲ့ဒီမှာဘာပြောချင်တာလဲဆိုဒီမှာဘုန်းကြီးတို့ဒီမှာကဟောသွားတာကဝိဘတ်စိတ်စေတသိက်နော်တော့ဒီပရိသန်နေစိတ်ဒါကိုပြောချင်တာဒီဝိဘတ်စိတ်ဒါကလူပရိသန်နေနတ်ပရိသန်နေမြမပရိသန်နေကုံပြောင်းလို့ရအဲ့ဒီနံခန္ဓာလေးပါချင်းချင်းမဝိပါကပြည့်စရာတတ္တိပြည့်ကျေစုပြုတယ်တကယ်ဖြစ်စဉ်เนี่ยဒီမှာကမ္မဇာယုတ်တွေဖြစ်နေတယ်ဖြစ်စဉ်ကြီးစေတဇာယုတ် ဥဒဇာယုစေရအာဇာယုခုံဖြစ်နေတာနော်အဲ့တော့ဒီမှာဟောတာတာကပစ္စယနေတာမှာဝိဘတ်နာမခန္ဓာ၄ပါးတို့သိချင်းချင်းဝိဘတ်ကတတ္တိဖြင့်ကျေစုပြုဟောတယ်ဘာတွေကျမ်းနေတော့ကမ္မဇာယုတ်တွေစေဇာယုတ်တွေပြီးတော့နောက်ပိုင်းမှာဆိုရင်တော့ဒီပရိသန်တွေခိုက်တာမှာဆိုဒီဘဝင်တွေလည်းဝိဘတ်စိတ်တွေပဲပရိသန်တွေစိတ်ဒါဝိဘတ်နော်အဲ့တော့ဉာဏ်နဲ့ယုတ်တွေဉာဏ်နေသေးတယ်ဒီယုတ်တွေဉာဏ်နေတော့ နော်ဒီပရိသန်နေစိတ်ပရိသန်ဝိပဿနာဒီခိုက်တာနေကြည့်ရင်တော့မှကမ္မဇာယုတ်တွေနော်ဘာတွေကြမ်းနေသေးကုရဇာယုတ်ဟောဟောနောက်စိတ်တွေဖြစ်လာတဲ့အခါကျစိတ်ဇာယုတ်တွေနောက်နောက်နောက်ကြတော့ဘဝင်စိတ်တွေဖြစ်လာပြီဆိုရင်ဒါစိတ်ဇာယုတ်တွေဖြစ်လာဒါရဒီဝိသီတွေကြည့်ရင်ထင်ရှားနေတော့အခုဘုန်းကြီးအတန်တွေတွေ့လာခုပြောချင်တဲ့စိတ်ကြောင့်မပြောတာပဲဒါစိတ်ဇာယုတ်တွေပဲကုသိုလ်တွေလုပ်နေကုသိုလ် စေစားရုပ်အတန်တွေထွက်မှာအကုသိုလ်တွေလုံနေတယ်အကုသိုလ်စေစားရုပ်အတန်တွေထွက်မှာပဲဒါစိတ်ကြောင့်ဖြစ်တာဘုန်းကြီးကုတရားတွေပေါ်နေတယ်ဟောကျင်တဲ့စိတ်ကြောင့်ဒီနော်စေစားရုပ်တွေကလည်းဖြစ်လာတာပဲအဲ့ဒါကိုပြောချင်တာအခုဒီမှာမိုးရင်ဟောတာတွေဝိပါကပစ္စည်းကြတယ်အဲ့ဒီရုပ်တွေမပါတဲ့သဘောမျိုးဖြစ်နေတာပေါ့ဘုန်းကြီးတို့ကာမပစ္စည်းကိုဝိပါကပစ္စည်းအထက်ကကာမပစ္စည်းလေးလည်းကြည့်ပါဦး နည်းနည်းလေးအဲဒီကြော်ပြစမ်းပေါ်လာတယ်အဲမဟုတ်ရဒီဝိပါကပစ္စည်းအထက်ကဝိပါကပစ္စည်းရောအာဘယ်တော့ဘောကာမပစ္စည်းရောဆိုတာရှိတယ်ဒီညာဘက်ကဒီဒီပါဠိတော့ပါဠိတော့ဝိပါကအဲဟုတ်ပြီဒီမှာကာမပစ္စည်းကြည့်လိုက်နော်ကုသလကံဒီမှာစေရနာစေနာတံပြုတ်ကနာဓမ္မနာဝိပတ်မှာလည်းစိတ်စေနာရှိတာပေါ့ဝိပတ်စေစံနဲ့သူနဲ့ရှင်မောရှင်မစစ်သိတယ် သူ့ကြောင့်ဖြစ်တဲ့ရုပ်တွေဒီမှာတော့ဟောတယ်ဒီမှာကျတော့ဝိဘက်ကဝိဘက်ကဝိဘက်စိတ်တွေတတ်တတ်တွေဖြစ်နေတဲ့ပုံမျိုးဟောထားတော့ဒါလေးကြည့်အဲ့ဒီလိုတွေဖြစ်နေတယ်အဲဒီရိုက်တော့ဘယ်မှာသွားကြည့်ရလဲဆိုခွန်ကြီးတို့ပညာဝါဒကြည့်ရပါတယ်ဒီမှာဒီမှာဒီမှာတရားတွေကိုရေးထားပါတယ်အဲတကယ်ဖြစ်စဉ်တွေကြည့်လိုက်တဲ့အခါကျတော့ဒီပဋိသန္ဓေဝိဘက်စေဟာကာမဇာစေစာဖြစ်စေကြ၏ကာမဇာယုကာမပစ္စည်းမှာစေစာဒီမှာ ကာမပစ္စည်းမှလည်းဒါတွေဟောတာနော်ဒီစေရနာတမ်းမြေတကလည်းဒီဟာကြစေစားယုတ်တွေဖြစ်စေတယ်ကုသလကုဏကာမတရားကရတ္တယုတ်ဆိုကာမစားယုတ်ဒီမှာဟောသွားတယ်ရှေ့တုန်းကနော်ကံဆိုတာလည်းစေရနာနောက်စေရနာဒါကအတိတ်ကံပေါ့နော်ဒီဟာဖိစုပန်ကံစေရနာအဲ့တော့ဒီကံစေရနာတွေဟာနောက်ကကာမစားယုတ်တွေစေစားယုတ်တွေဖြစ်တယ်ဒီကြတော့ဒီဝိဘတ်ဆိုတာလည်းစိတ်စေနာပဲဒီထဲမှာလည်းပါလာ ဒီကြတော့မပါပဲဖြစ်နေနော်အဲတော့တကယ်ဖြစ်စဉ်တွေကြည့်တဲ့အခါဒီကမ္မဇယုတ်စေစားယုတ်ကဖြစ်နေပြီးတော့ဒီကမ္မပစ္စည်းကြည့်လိုက်တဲ့အခါကျတော့ဒီမှာကြည့်လိုက်ဒီမှာ ကမ္မကတ္တယုတ်ဆိုကမ္မဇယုတ်ဟောတာအောက်ကစေတသမုဒ္ဒါနဲ့စေကြောင့်ဖြစ်တဲ့စေစားယုတ်တာစေတန်သမုဒ္ဒါနာနဲ့ရူပနာဒါကစေစားယုတ်ဟောတာအဲတော့အဲ့ဒီမှာကမ္မဇယုတ်စေစားယုတ်ကိုဟောတယ်လို့ဒီမှာလဲဟောတော်မူတယ် ပြီးတော့အဖွင့်တက္ကရာတွေမှာလည်းဒီရုပ်တွေပါတဲ့နယ်လို့ဖွင့်အဓိကတော့ဘုရားဟောပြန်ကြည့်ရတော့ပညာဝါဒအကြိုင်မှာထပ်ရဟောတာတယ်ပညာဝါဒရဲ့ဝိပဿနာတို့ပဋိသန္ဓေကကမ္မဇာယုတ်ကိုဖြစ်စေတယ်ဒီဟာကိုပြောတယ်ပေါ့နော်ဒီပဋိသန္ဓေခိုက်တာဘုဒ္ဓိခာဒီပဋိသန္ဓေစေရဲ့ဒီထီကာလနေမသိမချင်းကာလတိုင်အောင်ပေါ့နော်သုတိကာလတွင်ဒါဗုဒ္ဓကအဲ့ချိန်ကျစေစာယုတ်တွေဖြစ်အဲ့ဒီပညာဝါဒကြောင့်ဒါဟောသွားတယ်နော် ဒါကြောင့်မို့ဒီပစ္စယနေတာမှာအကျဉ်းအပြင်ဝိပါပစ္စည်းဟောခြင်းကိုတာဝတိတဒေသနာအကျွင်းရှိတဲ့ဒေသနာပေါ့ပညာဝါဒကြအပြည့်စုံဟောတဲ့ကြအနဝတိတဒေသနာနော်ဒီဟာကြတော့မပြည့်စုံတဲ့အတွက်ဒီဟောမှုဟာဘာကောလဲတာဝတိတဒေသနာနော်အဲ့တော့ဟောတဲ့တရားတွေကျမ်းနေသေးကျမ်းနေသေးတဲ့အတွက် တာဝေပိတဒေသနာလို့မှတ်ထားမှုအဲ့လိုဒါဝေတန်တရားရှိအဲ့လိုမှတ်ထားမယ်နော်ဟိုပြစ္ဆာနေတာကြောကမ္မပစ္စည်းတော့ကတ္တတာယုတ်တွေစေစားယုတ်တွေဟောတာလေဒီဝိပါကပစ္စည်းကြဘာလို့မဟောလဲအဲ့ဒီလိုတွေကိုကပြီးတော့မှလည်းနားလည်ထားမယ်ဆိုရင်တန်တရားတွေဖြစ်တတ်တယ်အဲ့ဒီခါကျအဲ့ဒီလိုတွေရှင်းအောင်ထောက်စားကြဖြစ်စဉ်လည်းကြည့်လို့ရတယ်ဝိထကရာကိုကမကြည့်တာဘူးဟောပညာဝရကြည့်တာပြောပညာဝရသွားကြည့်တော့လေ ဒီကမ္မဇာယုစေစားယုဖြစ်စဉ်ဟောထားပါလားအဲ့ဒီလိုနေရာမျိုးကိုခွင်းတို့စာပေမှာဘာသုံးလဲဟုတ်လားတာဝေဟုတ်လားတရားတွေအပြည့်စုံမဟုတ်ကျမ်းနေတဲ့တာဝတိတဒေသနာ အကျွင်းရှိတဲ့ဒေသနာကျမ်းနေတဲ့ဒေသနာပေါ့အကျွင်းချရှိနေအပြည့်စုံအနာဝတိတပညာဝါဒတို့ဘာလို့ဟောသွားတယ်အကျယ်ဟောတယ်အဲ့ဒါကြပါလေအနာဝတိတအကျွင်းမဲ့ဒေသနာလို့ အဲ့လိုခေါ်ရင်ဒီလိုမှတ်ထားဖို့ဗျာအဲကြောင့်မို့တရားတွေပိုင်းလေ့လာတဲ့အခါအဲ့လိုပြည့်ပြည့်စုံစုံလေ့လာတာဖို့လိုတယ်နော်ဓမ္မတာလည်းကိုယ်တန်တရားတွေလည်းရှင်းသွားနော်ဒီကာမပစ္စည်းနဲ့ဝိပါပစ္စည်းကြည်လိုက်ရင်ဟုတ်လားတန်တရားဖြစ်เสียဖြစ်ကုသလကုသလကမ္မဟုတ်လားဒါကံစွာနဲ့စေနာနဲ့တူတူပဲဒါအတိတ်ကတိတ်စေနာ စေနာအဲ့မှာအဲ့ဒီကံနေနဲ့ကံကြတော့သူနဲ့အတူနောက်ကဝိပါကနာခန္ဓာနာဟောသူနဲ့အတူ နော်ဝိဘက်တရားတွေအကျိုးတရားတွေဖြစ်တယ်နောက်ကမ္မဇာယုတ်တွေဖြစ်တယ်ဒီမှာလည်းဝိဘက်ပါတယ်ဒီဝိဘက်ကြတော့ကရတယုတ်ပါတယ်အဲဒီပဋိသန္ဓေစိတ်ခိုက်တာနေကြည့်ပြောဟောဒီဒီဝိပါကပစ္စည်းကြောင့်ဘယ်မှာလဲကရတယုတ်ကမ္မဇာယုတ်မပါဘူးနော်ပိစုပံဘောမှာစေရနာစိတ်စေရနာဝိဘက်မှာလည်းစိတ်စေရနာရှိတာပဲဒီစိတ်စေရနာတွေသူနဲ့သူစေတနာဖြစ်ရင်စိတ်ဖြစ်စေတသိက်ဖြစ်မယ် စေတသိက်ဖြင့်စိတ်ဖြစ်မယ်ဟောသူကြတော့နောက်ကစေတစာရုပ်ဖြစ်ပြောတယ်ဒီဝိပါပစ္စည်းကြောင့်မဟုတ်ဘူးဒါမျိုးတွေဖြစ်တတ်တော့အဲဒီဒီလိုဒေသနာမျိုးကိုသာဝတိတာဒေသနာလို့ခေါ်ပါတယ်ဒီဝိပါကပစ္စည်းဟောဒီပစ္စည်းနေတာဟောတာပါလေဒါလေးကိုဘုန်းကြီးတို့သာဝတိတာဒေသနာနော်ကြမ်းနေသေးတယ်တရားဟောတဲ့နေရာကကြမ်းနေသေးတယ်လုံးနေတယ်ဒါမျိုးကိုသာဝတိတာဒေသနာ ဟောပစ္စယပညာဝါဒကြည့်လိုက်တဲ့အခါကျအပြည့်စုံဟောတော့ဒါမျိုးကြတော့အပြည့်စုံဟောတဲ့အတွက်ကျမ်းနေတဲ့တရားမရှိတော့အကျွင်းမဲ့ဒေသနာလို့ခေါ်တယ်အဲ့တော့အနာဝတိတာဒေသနာလို့ခေါ်ပါအကျွင်းမဲ့ဒေသနာလို့မှတ်ပါဒါကတော့ဘုန်းကြီးတို့ဝိပါကပစ္စည်းနဲ့ပတ်သက်ပြီးတော့သင်္ချာပုတ်ချချက်နော်နောက်တစ်ခုဘုန်းကြီးတို့လည်းသွားကြမယ်အာရပစ္စည်းရောတရားသွားကြမယ်နော် ဒီနေ့အာရပစ္စည်းပိုင်းတစ်တရားဝင်ဆက်သွားအချိန်ရတော့နာကြတော့နော်အာရပစ္စည်းပြီးတော့ဘုန်းကြီးတို့မတ်စုလေးကြည့်မယ်နော် အာရပစ္စည်းအာရဘုတ်ပစ္စည်းဘုတ်အာရကိုတစ်ခါထွက်မယ်အာဟာတစ်ခါခွဲတော့အာကတဘုတ်ဟာရတဘုတ်အာကလွန်စွာအာရကဆောင်ခြင်းလွန်စွာဆောင်ခြင်းလွန်စွာဆောင်ခြင်းဆိုတော့ဘာပြောရလဲမိမိရဲ့အကျိုးပြည့်စုံတရား အတုံးရှိစွာဆက်လက်တည်တော်အမြဲတည်နေအောင်ထောက်ပံ့ပေးထောက်ပံ့ပေးမှုဥပထမကထောက်ပံ့ပေးပြီးဆောင်းတဲ့ပုံမျိုးဒီတော့ဥပမာလေးပဲထောက်ထားတယ်ဆိုတာတို့ကြောင့်တို့ဤအာရပစ္စည်းအိစာစီနဲ့မရင်းမရခံမြအောင်ဘုန်းကြီးတို့ငပြောကန်ငပြောကန်ငပြောပင်ပြိုလဲမတော့ငပြောကန်ငပြောကန်ဖြတ်လာတဲ့အခါပြေးပြေးနဲ့ကြီးထွားလာတဲ့အခါမှာ ငပြောပြီးကြိုးကြမတော့ငပြောကမှထောက်တာအဲ့လိုမျိုးထောက်ကလည်းကြားလို့ထောက်တိုင်းနဲ့တွေ့ဒီယောဂါရနာရတရားတွေကို ပြိုလဲမတော့သူကထောက်ကံပေးတယ်ထောက်ကံကြာကံပေးခြင်းဥမာကိုဒီအာရပစ္စည်းဥမာပေးပြီးပြချတယ်ဘုရားဒီအာရပြန်ယုတ်တရားပေါင်းကိုတွင်းရှိစွာ ဆက်လက်တည်တောင်းအများအားတည်တနေအောင်ဥပဒံကထောက်ထားတဲ့ဟုတ်လားထောက်အဲ့တော့သူကကြာကံပြီးတဲ့ထောက်ထားပြီးတဲ့ဘောဆိုဥပဒံကတတ္တိတစ်မျိုးတာရှိတာထင်းနေရတယ်မဟုတ်ဘူးတချို့နေရာတွေမှာဒီရုပ်တွေကိုဖြစ်ပေါ်လာအောင်ဖြစ်ပေါ်စေစနကတတ္တိပေါ့ဥပဒံကတတ္တိဆိုထောက်ပံ့ပြီးတာထောက်ပြီးစနကတတ္တိဆိုဖြစ်ပေါ်အောင်လုပ်ပြီးဒီတတ္တိနှမျိုးလုံးဒီအာရပစ္စည်းမှာအာရတတ္တိမှာရှိတယ် ထို့ဒါကြောင့်မို့အောက်မှာဆန့်ကျင်အာရပစ္စယတတ္တိဟုဒီအကျိုးပစ္စယယုတ်တရားတို့အရာဌာနာလျော်စွာဥပထမကတတ္တိဇဏကတတ္တိနှစ်မျိုးလုံးပါဝင်တဲ့နှစ်မျိုးလုံးရတာပေါ့ဗျာဒီလိုမှတ်တာအာရကနှစ်မျိုးမှတ်ထားမယ်အာရကယုတ်နဲ့ဆိုင်တဲ့အာရနော်နောက်ဆုံးသိတာကအာရဆိုဘုန်းကြီးတို့ယုတ်ပဲအစာရပဲဒီအာရကိုသိတာများတာဟုတ်နော်ဒီအာရပစ္စည်းကဒီ ရုပ်ပိုင်းဆရာအာရအရင်ကဆိုလိုတာမဟုတ်ဘူးနာနဲ့သက်ဆိုင်တဲ့အာရနာအာရကိုလည်းဆိုတယ်ဒီတော့အာရနှမျိုးကရုပ်အာရနာအာရပေါ့ဗျာဒီလိုနှမျိုးမှတ်တာရုပ်အာရရုပ်တရားသားများဖြစ်ပေါ်စေခြင်းထောက်ပံ့ပေးခြင်းကိုကျေးဇူးပြုနိုင်တယ်နာအာရကနန္တရားများအာအမကအချို့ရုပ်တရားများလည်းဖြစ်ပေါ်စေခြင်းထောက်ပံ့ပေးခြင်းကိုကျေးဇူးပြုနိုင်တယ်ရုပ်ကြတော့ရုပ်ချင်းချင်းလောက်ပဲကျေးဇူးပြု ဖြစ်ပါတယ်။နာအာရကြတော့ဒီနာကိုသာမကဘူး။ပါလေ။ရုပ်တရားတွေကိုလည်းဖြစ်ပေါ်လာအောင်ခြေစုပ်ပြုနိုင်တယ်။ထောက်ပံ့ပေးနိုင်တယ်ဒီလိုမှတ်ထားမယ်နော်။အဲတော့အောက်မှာဆက်ကြည့်မယ်။အောက်ကလေးကတော့ဗာရေးထားလေဒီအပေါ်ပြန်ကြည့်လိုက်အပေါ်ပြန်တက်လိုက်ပါ အဲဟုတ်ပြီဒီဒါကတော့အောက်ကဖတ်တစေနာဝိညာဉ်ဆိုတာဒါတော့နာအာရကိုပြောတော့ဩဇာတော့ဒါရုပ်အာရဖတ်တစေနာဝိညာဉ်နာအာရကိုနောက်တော့ခွဲပြောလိုက်ဒီအာရတရား၄ပါးတွေကတတ္တဝါတို့အစ္ဆတတဏ္ဏခန္ဓာစင်လုံးစွာကျေးဇူးများသောတရားများဖြစ်၍ထိုတရား၄ပါးကိုသာအာရလို့မြည်ပေးထားခြင်းဖြစ်တယ် ရုပ်အာရလည်းခန္ဓာကိုယ်ကျေစုများမယ်နာအာရတွေကလည်းခန္ဓာကိုယ်ကျေစုများဒီခန္ဓာကိုယ်ကြီးကိုဆက်လက်တည်တောင်ရတည်နေအောင်ပံ့ပိုးထားတဲ့အမြင်ပေးတာဖြစ်တယ်။အောက်မှာကျေစုပြုပုံတွေဇေယျလေးနဲ့ပြောထားတယ်။ရုပ်အာရကျေစုပြုပုံဒါတော့အခုတော့ကြံမြင်မှတ်ထားမယ်။အဲ့တော့ကျေစုပြုတယ်ဆိုတော့ရုပ်အာရဆိုတာလေဘုန်းကြီးတို့ပြာဒတရားတွေခွဲတဲ့အခါမှာကုသိုလ်ဟာကုသိုလ်တရားပေါ့နော်အကုသိုလ်ဟာအကုသိုလ်တရား ကုသိုလ်အကုသိုလ်လွဲတဲ့တရားတွေကိုပြကတကုသိုလ်အကုသိုလ်မဟုတ်တဲ့တရားကိုပြကတအဲ့ဒါဘာတွေလဲဆိုတော့ဝိဘက်ဝိဘက်လည်းပြကတပဲကုသိုလ်လည်းမဟုတ်ဘူးအကုသိုလ်လည်းမဟုတ်ဘူးကရိယာဒါလည်းပြကတပဲရုပ်တရားတွေပြကတပဲနိဗ္ဗာန်ပြကတပဲခုဘုန်းကြီးတို့ကပလိကာရအာဟာရဆိုအစာတော့မှပါတဲ့အာဟာရဒီအစာဩဇာဆိုတာကဒီ အာဇာယုံမှာပဲဩဇာပါရမဥဇာယုံမှာလည်းဩဇာရှိတယ်နောက်တော့ဘုန်းကြီးတို့ရှင်းပြပြီးတော့ကမ္မဇာယုံမှာလည်းဩဇာရှိတာပဲစေဇာယုံမှာလည်းဩဇာပုရိဇာယုံမှာအဲ့ဒါကြောင့်မို့စတုစတုစတုသမုဋ္ဌာနိကယုံဒီအာရကပလိကာရဆိုတဲ့အာရဟာယုတ်၄ပါးလုံးမှာရှိတယ်အဲ့ဒီယုတ်၄ပါးကနေပြီးတော့ ရုပ်လေးပါအကြောင်းပေါ့ကျန်တဲ့ဩဇာကျင်တဲ့ကျန်တဲ့သုရဇာရုပ်တွေကိုဒါကျေစုပြုတာအာရတတ္တိပြင်ကျေစုပြုဒါလေးအချင်းချင်းမှတ်ဒါတော့ယောဂါကျေစုပြုနာရပြင်ကျေစုပြုတာအတ္တစေနာဝိညာဉ်ပေါ့နော်အဲ့ဒီတရားတွေကနေပြီးတော့ဆိုတော့ကုသိုလ်တွေအကုသိုလ်တရားတွေဝိဘက်ကရိယာတရားတွေစေတစာယုတ်ပိစာနဲ့ကာမယုတ်တကျ ဒါကတော့နောက်ဘုန်းကြီးတို့ဟိုပညာဝရနဲ့ဆက်ပြီးရှင်းမယ်ဒါကိုကြော်ပြီးတော့အောက်ကိုဆက်ကြည့်မယ်အာရနဲ့ပတ်သက်ပြီးဘုန်းကြီးတို့ရှင်းလင်းကြလိမ့်မယ်အာရကရုပ်အာရအရင်ကြည့်မယ်ခုနဒီအာရပစ္စယောမှာじゃဒီမှာကပရိကာရအာရဒါရုပ်အာရကိုရည်ရွယ်တယ်အာရူပိနော အာဟာရဒါကတော့နာအာဟာရရည်ရွယ်တယ်ခုဘုန်းကြီးတို့ရုပ်အာရအကြောင်းစပြီးလေ့လာမယ် ပရိကတော့အာတော့ဒါနော်ဒီယောအာရနေဣမတကာယတာဒီအာရဆိုတာလေယုတ်လေးပါးပေါင်းမှာကာမဇယုတ်မှာလည်းအာရဩဇာယုတ်ပါတယ်အာရဆိုဩဇာယုတ်ကိုပြောတာကာမဇယုတ်မှာလည်းပါတယ်စေဇယုတ်မှာပါတယ်ဥဇာယုတ်မှာပါတယ်အာဇာယုတ်မှာအဲ့မှာရှိတဲ့အာရဩဇာဒီဩဇာလေးဩဇာလေးဟာဣမတကာယဒီခန္ဓာကိုယ်ကြီး အဆက်ဆက်တည်နေအောင်ဖြစ်နေအောင်အာရတိပစ္စယတတ္တိပြကျေစုပြုတယ်ဒါကိုပြောတယ်အဲတော့ဒီအာဟာရကဒီမှာခွဲပြတယ်ဗိဒအာဟာရအစ္စတိကအာဟာရဗိဒအာဟာရဗိဒဩဇာဟုတ်နော်စာစာခဲဝယ်ပေါ်စဉ်ပြင်မမှာထားတယ်အစာအာဟာရမှန်သမျှပေါ့နော်အဲ့မှာရှိတဲ့မှာအဲ့ဒီမှာ ပါတဲ့ဩဇာအစာတော့မျိုးစုံမှာပါတဲ့ဩဇာ ဒါကိုမိကဩဇာဣဇတိကဩဇာခန္ဓာကိုယ်လေးမှာရှိတဲ့ယုတ်တရားစုမှာပါရှိတဲ့ဩဇာခန္ဓာကိုယ်လေးမှာကမ္မဇာယုံမှာပါတဲ့ဩဇာခန္ဓာကိုယ်လေးမှာရှိတဲ့ဥဇာယုံမှာပါတဲ့ဩဇာခန္ဓာကိုယ်လေးရောက်သွားပြီးတော့ဖြစ်နေတော့အာဇာယုံမှာပါတဲ့ဩဇာစေဇာယုံမှာပါတယ်ဒါဣဇတိကဩဇာခေါ်တယ်နောက်အောင်ဆက်ကြည့်မယ်အဲဗိဓာအာရဟု ဗိဓာကဖြစ်စေတဲ့ယုတ်ကိုအာရသမုဋ္ဌာနိကယုတ်အာဇာယုတ်ခေါ်၏ဒီဗိဓာအာရအာဇာယုတ်ကဖြစ်စေခြေစုပြုတာမဟုတ်ဘူးအခြားကာမစားကိုစေစားမြင်မှာအတွန်းရှိတာတည်တံ့ဤခံမြင်ရအတွက်လည်းခြေစုပြုတယ်နော်ပြိမက်ကဗိဓာအစာရတွေပေါ့ဗျာဒီဒီအစာရတွေစားတယ်ဆိုအာဇာယုတ်တွေဖြစ်စေတော့ဩဇာယုတ်ဖြစ် ဒီဩဇာယုကနေကျန်တဲ့ဘုန်းကြီးတို့တဏ္ဍာမီတဲ့ကာမဇာယုကာမဇာယုတို့ခုဆိုမြင်ရတာပြောရင်မျက်စိတို့နာယုတို့နှာခေါင်းယုတို့ပဒါရယုတွေပေါ့ချက်ကူတာယုသောတာပတ္တခန္ဓာပတ္တစေဝံတကာမတ္တဒါတွေကိုလည်းဟုတ်လားခိုင်မင်းအောင်တည်ထောင်အောင်ဒီအာရစားလိုက်ရင်ဒါမျက်နာကြီးလာတာဆက်လက်ပြီးရအသက်ရှင်တာအာရမစားနိုင်ဘူးဆိုတော့ဒါမျိုးပြတော့စိတ်စားယုတ် ဟောဒီဩဇာအာရစားလိုက်တော့လေစိတ်စားရုပ်တရားလေဟုတ်လားတန်ကြည်ခြင်းနေတခါလေးလေးကြဟုတ်လားအာဇာရေဩဇာစာဟာရတွေကတိတ်မလုံလောက်တဲ့ကကြအတန်ဩဇာတွေကလည်းကြာဒါဘုန်းကြီးတို့အသက်ရလောက်ဆိုသိတာတော့နော်ဘုန်းကြီးဆိုပုတ်သိတာတော့နာနေနားထောင်နေတဲ့ပုဂ္ဂိုလ်ချို့တခါများဆိုသိတယ်အတန်အာနေဒါဘာဖြစ်လို့လဲကိုစားတဲ့အစာရာနဲ့လုံနေတဲ့လုံနဲ့မညီမျှတာပဲ နော်မနေ့ပိုင်းပုံပြီးတာလည်းနင်းနေအလုပ်တွေကများများလုပ်တော့အိမ်မှာခံနိုင်စားတာနင်းနေနဲ့ပြောတာများများဆိုတော့အလုံးတော့ဝတ်တာဟုတ်လားညနေကတရားဟောပြီးမောဟိုက်ကြတာဟုတ်နေတော့ကဟိုငယ်တော့ဒါကြီးတော့ငယ်ပါဘူးပေါ့တော့ဆရာတော်ကြီးနဲ့တရားစခန်းနေသူတရားစခန်းနေသွားအထုတ်စင်က ဆရာတော်ကြီးလည်းဒီလောက်တော့မကြည့်သေးပါဘူးသူကကျမ်းမာရမကောင်းရှာကျမ်းမာရမကောင်းပေမဲ့လူတရားဟောမပြတ်ဘူးတရားစစ်မပြတ်ဘလောက်မေးမေးသိခံဖြေးနေတာပြီးမှသာအေးရတယ်သူသွားပြီးဖဖမဟုတ်ဘူးလဲနေအဲ့ဒီချိန်မှာဘုန်းကြီးကနေပြီးယောဂီတွေလိုက်ပိတ်ရတာဘုန်းကြီးချိုးယောဂီတွေမကျင်တော့ချိုးကတကယ်တရားနဲ့ပတ်သက်တဲ့ဟာလက်တွေကျင့်နေတာဘာမှမပြောနိုင်သူမှမကျင့်တော့ ချို့ကစာရေးခြင်းလို့မေးတာရှိတယ်ချို့လည်းကိုယ်သိခြင်းလို့မေးတာရှိတယ်ဒီကခြေနေကိုမသိဘူးလို့ဆရာတော်လည်းနေမကောင်းတယ်လို့မပြောဘူးမေးသမျှအကုန်ပြောရတော့မမောမနေပြောနေတော့သူစိတ်ပါတပါနဲ့ပြောနေလို့မောရမှမသိဘူးပြီးသွားတကမောကြောင်းပြန်လဲလို့လဲပေါ့လေအဲ့လိုမျိုးမိမသူအဲ့ဒီမောတက်ပြီးတော့မောဆိုးလို့ဖြစ်နေ ဒါတွေကဘုန်းကြီးတို့ကမြင်နေတာမြင်နေတဲ့ကံကြောင့်ပြောရတယ်ဒါမျိုးတွေဖြစ်နေအခုလည်းဘုန်းကြီးတို့လည်းဒီလိုဖြစ်လာတော့ဒါပဲဆိုမဲ့ဆိုဒီလိုဖြစ်တာပဲเนาะအဲဒီဟောစာအာရာရဲ့ထောက်ပံ့မှုကြောင့်ဉာဏ်နဲ့ကဲပဲခံစားရစိတ်စားရပူဇာယုတ်တွေဟုတ်လားအမြဲတမ်းတည်တတ်နေအောင် ထောက်ပံ့ပေးတယ်ဒါပြောတာဒီတော့ဗိဓာအာရာဆိုဘယ်လိုယုံမျိုးလဲဒါမေကွန်ထောက်တာ အလုံးစုံသက်ရှိသမျှရာပါဝင်သောရုပ်များမှာတေဇောတာပေါ်မှာမိရတယ်။ဘုရားတို့ဘယ်ရုပ်တွေမဆိုဒီတေဇောတာကိုမိရတယ်နော်။အာဇာရုပ်ပဲကြည့်တယ်။ဘာစကားဒီကဝမ်းမိညာလို့မချက်နိုင်။တေဇောတာပေါ်မှာမိနေ။တေဇောတာလည်းသက်ရှိတယ်။တေဇောတာကဗလာနာကြ။တေဇောတာရဲ့အာကြည့်တော်မိရရှိကြတယ်။ရုပ်မှန်သမျှတေဇောတာချဲလဲမှုခံကာရီပုလောင် ပုရိလွန်ကဲနေမခံနိုင်နော်ဒီစောတာကြောင့်နေသွားပြီနော်ဟိုဒီမှာစာမကြည့်ပါဖြင့်ညာဖြင့်ဒီဟာလေးလည်းဖြစ်ပြအဲဒီစောတာလေးပုတ်ထိန်ဆိုရဗရာဏဖြစ်ကြ၏ဒီကတော့ခန္ဓာကိုယ်မှာဒီစောတာကဒီက6ခိုင်တာဒီဒီဇောဒမှာဘယ်မိနေလဲခုနဩဇာတက်ကိုမိမှတည်နိုင်တယ်ဒီဒီဇောဒဒီဇောဒ အစာအာဟာရပုံမှန်စားနေမှအာရှိမှဒီဩဇာတရာမှဒီတေဇောတကလည်းကောင်းတာဘူးဗျဩဇာတမှများပဲဒီတေဇောတကလည်းတည်နိုင်မှာအဲ့တော့ဒီဩဇာပေါ့အစာအာဟာရတွေပေါ့ဒီဩဇာဒီဩဇာနဲ့တေဇောတေဇောတရဲ့မူရင်းကဘာဆိုလဲဒီဩဇာပဲဒါကြောင့်မို့အနုစိတ်လိုရင်းတရားအစိတ်ကိုဟောရပဋ္ဌာန်းတေသနာတော်မှာ ဒီဩဇာတတပါးဒီကိုသာတိကထားပြီးပစ္စည်းတစ်မျိုးဟောလို့အာရပစ္စည်းဟောအဲ့တော့ဒီမှာပြောချင်တာအာရကပလီကာတော့အာရဆိုဒီဩဇာပဲအကြောင်းမို့နော်ခန္ဓာဝိတ္တကိုလုံးကိုအဓိကချုပ်ကင်နေတာဗာလဲဆိုတော့တေဇောတာ တေဇောတာရှိမှအသက်ရှိနော်ဥရုဇာတေဇောဟုတ်လားတေသွားရင်ပုံငွေရပြတ်သွားဥရုဇာတေဇောပြတ်ပြတ်စီးပြီးဥဒ္ဓမတေဇောပြတ်စီးပြီးဆိုတော့ဒါတေရောတာပဲလေ နော်ဒီတိဇောတက်ကဘဇုမီပြုနေတယ်ဒီစားထားတဲ့စာတောင်းဘူးလဲဩဇာတတ်ဒီဩဇာလေးတတ်လို့မရှိဒီတိဇောတတ်ကတော့ဖြစ်ဘူးလေတိဇောတတ်ရဇင်းမြင့်ကြည်ဩဇာနော်အဲလိုရင်းကြည့်လိုက်တော့ဩဇာအဓိကကြလို့ဘုရားကရုပ်ဩဇာပေါ့နော်အာရပစ္စည်းတစ်ခုအနေနဲ့ဒီမှာဟောသွားတယ်။အာရနှမျိုးပေါ့ရုပ်အာရနာအာရ ရုပ်အာရအတွက်ကပလီကတော့အာရောပါဠိကျော်တကလို့ရုပ်မယ်နော်ဣမတကာယတဒါတစ်ပိုင်းအာရပစ္စေနာပစ္စယောဒီလိုမှတ်ထားမယ်နော်ခဲအောက်ဆက်ကြည့်ပါနော်တေဇောတကုံမှုအတုဖြစ်တရားမျိုးမှာပါဝင်အတုဖြစ်ဖက်တရားမျိုးမှာသာပါဝင်တယ်တေဇောတဒီဩဇာနဲ့အတုဩဇာရုပ်ဆို ဥရုဇဩဇာဖြစ်၏ဒီဥရုဇဩဇာဒီဥဇာယုံမှာပါတဲ့ဗိဒတာနာမှာဖြစ်တဲ့ဩဇာပဲနော်စာတော်မှာပါတဲ့ဩဇာပါပဲအဲတော့ယောအာရာတတ္တိနှမျိုးရှိရတယ်ပထမဗိဒအာရာကအာရသမုဒ္ဒရာအာဇာယုအာစေတကတတ္တိကျေစုပြုမှုကိုရှိပဲနော်ဗိဒကစာတော့စားလိုက်တဲ့အခါကျအာဇာယုဖြစ်စေတယ် ဒါအာရဟတရီခြေစုပြုနေတော့သို့တော်တဲ့ဒီမှာဗေဒအာရဥပဓမ္မကတရီခြေစုပြုနိုင်တော့တရားများကိုကြံရှိထို့ကြောင့်ဒုတိယတရီကိုဆိုရည်နော်ဒီတော့ဒုတိယနိုင်ဗေဒဆိုအခြားဩဇာအာရဖြစ်စရာအာဇာယုတ်ကို၎င်းကျွင်းသောကမ္မဇာယုတ်အာဇာယုတ်ကမ္မဇာယုတ်စေဇာဥဇာယုတ်တိဇာယုတ်ဥပထမကတတိဖြင့်ကျေစုပြုနိုင်ကြောင်းပြခုနကဘုန်းကြီးတို့က အပေါ်နားလေးမှာပြောခဲ့တယ်လေဗိဒအာဟာရဣဇတိကအာဟာရဆိုနှမျိုးပြောခဲ့တယ်နိပေါ်နားလေးအဲ့ဒါကိုပြန်ရှင်းဒီနှစ်ခုနော်ဒီဟာကိုပြောနေဗိဒအာဟာရဣဇတိကဗိဒအာဟာရကိုနံပါတ်1အာဟာရဣဇတိကနဒုတိယအာဟာရဒါကိုသုံးတာခုနအောက်ကလေးပြန်ကြည့်မယ်ခုနပိုင်းပထမ ဗေဒအာရကဒီအာဇာယုတ်ဖြစ်စေတယ်ဇဏကတတ္တိဖြစ်စေတာအဲ့ဒီဖြစ်စေတာတဲ့အာရယုတ်ကိုဘာလို့မလဲဗေဒအာရဥပထာမကတတ္တိကျေစုပြုလိုက်တကကျွန်တော်ဒီဗေဒအာကျေစုပြဉာဏ်နဲ့ကမ္မဇာယုတ်တွေစေစာဥဇာယုတ်ဆက်လက်တည်တောင်းလုပ်ပြီးထောက်ပံ့ပေးလိုက်တာပြောချင်တာကဗေဒစားလိုက်တဲ့အာအာဇာယုတ်ဟာ ဒီအာဇာယုတ်ကိုယ်တာယေရှုပြုတ်နဲ့မကဘူးကျန်တဲ့ယုတ်တွေပါယေရှုပြုတ်ပေးတယ်ထောက်ပံ့ပေးတယ်ဒါကိုပြောချင်ပါဘောဗျာအဲ့လိုမှတ်ထားမယ်နော်အဲ့ဒီအဲ့ဒီလောက်လေးနဲ့အိမ်မယ်နော်ဒီနေ့ဟောပြောဆွဆုံးမတဲ့တရားတော်များကိုကြားနာကြတဲ့အတိုင်းလိုင်းနာကျင့်ကြအထုံနိုင်ကြသဖြင့်မဉ္ဇဏ်ပူညာနိဗ္ဗာန်ကိုရှားလို့ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ ဆရာဘုရားပြည့်စုံပြည့်စုံရပါလို့ရှင်ဘုရားသာဓုသာဓုသာ